မဟုတ်ဘူးလားကြီးတယ်အဲ့ဒါလိုလူမျိုးဆိုလို့ရှိရင်သိရင်ဘယ်သွားမလဲစောက်ထိုးပေါ့မဟုတ်လားဒီနေရာမှာတခုတတိထားဘာတတိထားရမလဲဆိုတော့ဒီအခွင့်အရေးဆိုတာလေကြုံကြိုက်တတ်တာပြောတာအဲ့ဒီတကဟာအဲ့ဒီနေ့ကသူမြို့တက်ထင်းမရောက်မှုဆိုလို့ရှိရင်လေဟောဒီချိန်ဒီမှာကိုရင်ဒုက္ခအနေနဲ့တရားအထုတ်နိုင်မှာမ မထုံနိုင်ဘူးတော့ဒီခွင့်ရသူမရဘူးအဲ့ဒီအချိန်မှာမြို့တက်ပြီးထင်းရောက်မိလို့မလို့ဟိုတရေရဲ့စားပွဲတော့ပဲသွားကြည့်မိလို့သုံးနှစ်ကြုံခံမိတာနဲ့ဒီအကျိုးလာရတာကျေးဇူးဆိုတာရှားတင်မယ်ဆိုတင်စရာကြီးပဲမဟုတ်ဘူးလားအဲ့တရေကျေးဇူးတင်စရာမကောင်းဘူးလားအဲမတင်မဲ့ဆိုလို့ချင်းတော့မေကွယ်သမင်းလေးတနတ်နဲ့ငါသုံးနှစ်ခိုင်းတယ်တော်တော်ရင်းဆက်တယ်လူဟောမတင်ဘူးဆိုလို့ချင်းလည်းအဲ့လိုရတယ်တင်မဲ့ဆိုရင်လည်း အေးဒီတထေငါသုံးနှစ်ကျွန်ခံပြီးခိုင်းမေလို့သာငါစားဝဲတော့ပွဲကြီးရပြီဒါကြီးကိုငါလှူလိုက်တန်းလိုက်ရတယ်ဒါကြောင့်ဟောငါအဲ့ဒီအကျိုးကြောင့်ဒီမှာတထေတကြွယ်ဘဝလည်းရတဲ့ဟောကိုရင်ဒုက္ခဘဝနဲ့တရားလည်းအထုတ်ရပြီကောင်းလိုက်တာကိုရင်လည်းအထုတ်တယ်အမဲကိုရင်လည်းကမှားခဲ့သေးတယ်ဒီအရှင်သာရိပုတ္တရာနဲ့မခွဲခင်တပည့်တော်တော့ပြန်ပြီးအထုတ်ပါတော့မယ်ဗျာအဲတပည့်တော်ကိုဆွန်လဲအရှင်ဘုရားပို့ပြီးခံခဲ့ပါ တပည့်တော်အခုစိတ်ထဲမှာ ဟင်းမျိုးပေါင်း100ကျော်တဲ့100ကျော်နဲ့ချက်ထားတဲ့စားပွဲတောက်ပွဲဆွမ်းဟင်းကိုစားကြတဲ့ပေါ်နေပါတယ်အရှင်ဘုရားအဲ့ဒါရအောင်ယူခဲ့ပါဘုရားခေါင်းနှစ်သားကိုခေါင်းနှစ်သားဆိုတော့သူ့စိတ်ထဲမှာဖြစ်တာ သူလျှောက်မှာပေါ့မဟုတ်လားသူ့စိတ်ထဲမှာဖြစ်တာသူလျှောက်တယ်အရှင်သာရိပုတ္တရာကအသာစိတ်စိတ်နေလိုက်တယ်ကိုရင်လေးပြန်သွားအာထုတ် အခုဒီမှာအထောက်တယ်လို့ပါပဲခန္ဓာကိုယ်မှာဖြစ်သမျှစိတ်မှာဖြစ်သမျှကိုဖြစ်တဲ့အတိုင်းတတိနဲ့ကရှုတာဝိပဿနာနည်းနဲ့လောဘဒေါသမောဟကိလေသာတွေကိုစင်ကြယ်အောင်လျှော်ဆွေးနေတာသူရဲ့ရှေးကုသိုလ်ကံကြောင့်တိုက်တိုက်ဆိုင်ဆိုင်ရှင်သာရိပုတ္တရာကိုဆွမ်းလောင်းနေကြတပိတကဓမ္မတရားပဲလေအဲ့ဒီနေ့မှာပဲထူးထူးခြားခြားဟင်းမျိုးပေါင်းစုံတွေချက်ပြီးတော့အရှင်သာရိပုတ္တရာလာရင်လောက်မဲ့ဆိုပြီးတော့စီစဉ်ထားလို့မလို့အရှင်သာရိပုတ္တရာအဲ့ဒါဟင်းမျိုးပေါင်း100ကျော်တဲ့ဆွမ်းဆွမ်းဟင်းရခဲ့တယ်တဲ့ အပြန်ကြတော့ငါကိုရင်ကျွေးမယ်ပေါ့အရှင်သာရိပုတ္တရာကအိမ်မှာပဲဖုံးပေးခဲ့တယ်ဖုံးပေးပြီးတော့အိမ်ကဒကာဒကမတွေကလည်းအရှင်ဖျားကြောင်းအတွက်ထည့်ပေးပလိုက်လိုက်ပြစေအောင်ဆိုပြီးတော့ထည့်ပေးတော့အတော်ပဲဟိုမှာကိုရင်တရားအထုတ်နေတယ်ပြန်ရင်ကျွေးရမယ်အရှင်သာရိပုတ္တရာယူသွားတယ်ဒါနတော့ကြည်သားရှေးကသူလှူပဲတော့ကလည်းဟင်းမျိုးပေါင်း100ကျော်တာနော်100ကျော်တော့ဟောအခုလည်းပဲဒီအကျိုးပဲသူလာပြီးတော့ရတာအဲ အကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတာဒါဆန်းကျယ်တဲ့သဘာဝမဟုတ်ဘူးဒါပေမဲ့လို့အဲ့ဒီဆန်းကျယ်တဲ့သဘာဝကိုညံမမီတော့မယုံကြည်နိုင်ကြဘူးအကြောင်းကြောင့်အကျိုးဖြစ်ဖြစ်တယ်ဆိုတာနေ့စဉ်တွေ့နေရတဲ့သဘာဝမဟုတ်ဘူးလားအခုကြည့်ပါအခုတရားနာပရိသတ်အပန်ကြားမရဘူးလားဘာလို့ကြားရအဲနားရှိလို့ဒီကပြောလို့ဒီလိုမဟုတ်လားအဲနားရှိခြင်းရဲ့ဘုန်းကြီးကပြောခြင်းရဲ့ဒါကအကြောင်းမဟုတ်ဘူးလားကြားတာကအကျိုးမဟုတ်ဘူးလား အဲ့တော့အကြောင်းကြောင့်ကျိုးဖြစ်တာအဆန်းတစ်ကြိမ်ကြီးလားအဲ့တဘာဝပဲနေ့စဉ်တွေ့နေရတာစက္ကန့်နဲ့အမျှမိနစ်နဲ့အမျှအဲ့ဒါကိုပဲအဆန်းတစ်ကြိမ်လုပ်ပြီးကံကြောင့်အကျိုးဖြစ်တာကြတော့မဟုတ်သလိုလိုမယုံညင်သလိုလိုမဟုတ်လားကံဆိုတာအကြောင်းတရားအကျိုးဆိုတာအဲ့ဒီအကြောင်းကြောင့်ဖြစ်ပေါ်တဲ့အကျိုးပဲအခုဒီမှာအဘာနဲ့နားရှိလို့မလို့ကြားတဲ့အကျိုးဖြစ်ပေါ်တာမျိုးပဲဘာမှထူးထူးဆန်းဆန်းမဟုတ်အဲ့ဒါကြောင့်ဒီမှာလည်းပဲဒီကိုရင်သူလိုချင်တဲ့အခါမှာ အမျိုးပေါင်းတရားကျော်စုံနဲ့ရတာစုံဆွမ်းကိုသူရတာဟာဒါသူကဆန်းဆန်းကြဲကြဲတော့မဟုတ်ပါဘူးအကြောင်းကြောင့်သူအကြောင်းရှိလို့သူအကျိုးဖြစ်တာပဲဒါနဲ့အရှင်သာရိပုတ္တရာပြန်ကြတော့မြတ်စွာဘုရားကအဲ့ဒီအချိန်မှာလောကကိုရွှေညံတော်နဲ့ကြည့်တဲ့အချိန်နဲ့တိုးတဲ့အခါကျတော့အော်ကိုရင်ကအထက်မှာကျောင်းကန်းထဲမှာတရားရှုမှတ်နေတယ်သာရိပုတ္တရာကလာတော့မယ်ကိုရင်ကလည်းပဲတရားအဆုံးမရောက်သေးဘူးတကယ်လို့သာသာရိပုတ္တရာတကားခောက်လို့ကိုရင်ထပြီးတကားဖွင့်ရပြီဆိုလို့ရှိရင်တော့ တရားမပြီးဆုံးမဲနဲ့ယဟန်ကိစ္စမပြီးဆုံးမဲနဲ့တန်လန်းကြီးဖြစ်ကြရမယ်ဒီထဲမှာမြတ်စွာဘုရားကကြွပြီးတော့ကိုရင်စိပိုက်ထားတဲ့တကားရဲ့အပြင်ဘက်ကစောင့်နေအရှင်သာရိပုတ္တရာလာတော့ပါအရှင်သာရိပုတ္တရာကိုမြတ်စွာဘုရားကမေးတယ်သာရိပုတ္တရာဘာယူခဲ့တော့နဲ့ဘာယူခဲ့တော့ဆိုတော့အရှင်သာရိပုတ္တရာကအာဟာရယူခဲ့ပါတယ်ဘုရားတဲ့ အာဟာရယူခဲ့တယ်ဆိုတော့အာဟာရကဘာကိုများဆောင်အာဟာရဆိုတဲ့စကားလုံးကဆောင်တယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်။ဒါကြောင့်မလို့သာရိပုတ္တရာတဲ့အာဟာရကဘာကိုဆောင်နှုံးနဲ့အာဟာရကဝေဒနာကိုဆောင်ပါတယ်ဗျာတဲ့ဝေဒနာကဘာကိုဆောင်နှုံးသာရိပုတ္တရာတဲ့ဝေဒနာကအဆင်းကိုဆောင်ပါတယ်ဗျာတဲ့အဆင်းကဘာကိုဆောင်နှုံးသာရိပုတ္တရာတဲ့ အစင်းကဖတ်တာကိုဆောင်းပါတယ်ဖေရတဲ့အမေးလေးကျက်အဖြေလေးခုအဲ့ဒီမှာကျန်ကန်ကအဲ့ဒါရှင်းပြတယ်ဘုန်းကြီးတို့ပြိဿတစ်ခေါက်နဲ့မှတ်မိမှာမဟုတ်ဘုန်းကြီးပြန်ပြောလိုက်အာဟာရကဝေဒနာကိုဆောင်းတယ်တဲ့ဝေဒနာကအဆင်းကိုဆောင်းတယ်တဲ့အဆင်းကအတွေ့ကိုဆောင်းတယ်တဲ့ဖတ်တာပေါ့အဲ့လိုဖြေလိုက်အဲ့ဒီမှာနည်းနည်းကျန်ကန်ကတော်တော်ချင်းချင်းရှင်းပြထားတယ် အာဟာရကဝေဒနာကိုဆောင်တယ်ဆိုတာတခြားမဟုတ်ပါဘူးတဲ့အစာအာဟာရဆာလောင်မသိတဲ့ပုဂ္ဂိုလ်ကိုအစာအာဟာရကျွေးလိုက်တဲ့အခါကျတော့တဲ့အစာအလောင်ပြေးပြီးတော့ချမ်းသာတဲ့ဒုက္ခဝေဒနာသူခံစားရတယ်တဲ့ဒါကိုရည်ရွယ်ပြီးတော့ဝေဒနာကိုဆောင်တယ်လို့ဆိုတာပါတဲ့ဒါကဝေဒနာကအဆင့်ကိုဆောင်တယ်ဆိုတာကအစာအာဟာရမစားရတဲ့အခါမှာအစာလောင်မွတ်သိပ်ပြီးတော့ပိန်ချုံချိနေလို့မလို့ရုပ်ဆင်းရင်ကမတင့်နဲ့မလှပါဖြစ်တယ်တဲ့ ဆာနေတဲ့ပုဂ္ဂိုလ်ဆာဟာရသွေးကျွေးလိုက်တဲ့အခါမှာဆာဟာရဝဝလည်းလည်းရှိသွားတဲ့အတွက်အသားအရည်ပြည့်ဖြိုးလို့မလို့ကြည်လင်လာတဲ့အတွက်ရုပ်ဆင်းရင်ကတင့်နေလာတယ်တဲ့အဲ့ဒါလို့အဆင်းကိုဆောင်းနေဆိုတာပါတဲ့အတွေ့ကိုဆောင်နေဆိုတာကတော့အဲ့ဒီအစာဟာရစားစားတော့ရလို့မလို့စိတ်ထဲမှာကြည်ကြည်လင်းလင်းရှင်ရှင်ပြပြဖြစ်တဲ့အခါကျတော့ဒီအစာဟာရဟာခန္ဓာကိုယ်ထဲမှာအသားတွေအတွေ့တွေတည်းပြန့်နှံ့သွားတဲ့အခါကျတော့အတွေ့တွေကောင်းတဲ့အတွေ့တွေဒုက္ခတံဖတ်တာတွေဖြစ်တယ်တဲ့ဒါကြောင့်မလို့ အစင်းကအတွေ့ကိုဆောင်တယ်လို့ဒီလိုဆိုလိုဆိုလိုတာပါတဲ့ရှင်းပြအဲ့ဒီပြဿနာ၄ချက်လည်းမေးပြီးဖြေပြီးတော့အထက်ကကိုရင်ကအာရဟတမေညာအာရဟတဖူညာအထိရလို့ကိလေသာဟုသမျှလုံးဝမြူမြမကြံရအောင်အမြင့်ပြနောင်တဖာမဖြစ်ပေါ်သောအဖြစ်ဖြည့်ဆည်းပြလိုက်တဲ့သမုတ်စေရာပဟာနဲ့ကိလေသာခတ်သိမ်းငြိမ်းလို့ခုနှစ်နှစ်သားကိုရင်ယဟန်သာလေးဖြစ်သွားတယ်တဲ့ကိုရင်ဒုက္ခဘာသိပြီးဖြစ်တာလဲဆိုတော့ မဲ့ညာနဲ့အရိယသစ္စာလေးပါးထိုးထွင်းပြီးသိဖြစ်တာဒါကြောင့်မို့သူဟိုအရှင်ပိစိကဗုဒ္ဓကိုလှူဒန်းစဉ်ကဘယ်လိုဆူတောင်းခဲ့သလဲချမ်းချမ်းသာသာနဲ့အရှင်ဖရာများသိတဲ့တရားကိုသိရပါလို့ဤဖရာဟောအရှင်သပိစကဗုဒ္ဓသိတဲ့အရိယသစ္စာလေးပါးတရားကိုမဲ့ညာဖုန်ညာနဲ့ဟောသူထိုးထွင်းပြီးမသိရဘူးလားသိရတော့ရှေးကဆူတောင်းဥဒေကျအတိုင်းမဖြစ်ပေဘူးလားအဲ့ဒါလို့ဆိုတော့လောဘအငြိအကျေးဒေါသအငြိအကျေးမောဟအငြိအကျေးကိုရင်းရဲ့တဏ္ဍာမှာရှိအောင်မလား မရှိတာအငြိအကျေးဖြူစင်တဲ့စိတ်ပိုင်ရှင်ဖြစ်တဲ့ဒီကိုရင်ဟာယုတ်ကောကြည်လင်မလားညင်နွမ်းမလားယုတ်လည်းကြည်လင် စိတ်လည်းဖြူစင်တဲ့ဒီကိုရင်ဟာအမြဲတစေချမ်းသာနေမလားဆင်းရဲနေမလားချမ်းသာနေမယ်ဒါကြောင့်စိတ်ညစ်မယ်လျင်ဆင်းရဲပင်ဖြူလင်းချမ်းသာသည်ဟုတ်ကဲ့လားအဲ့ဒါလိုအငြင်းမဲ့ကင်းမှုကြတော့အကောင်းဆုံးကတော့ဝိပဿနာနဲ့လျှော်စေးတဲ့နည်းဟာအကောင်းဆုံးပဲဟုတ်တယ်မဟုတ်လားအဲမတတ်နိုင်သေးရင်တော့ကြားထဲမှာ ပြောခဲ့တဲ့နီးတွေနဲ့လျှော်ဆေးရုံပဲအသင့်နဲ့နှလုံးသွင်းဆင်ញင်းပြီးတော့လျှော်ဆေးတဲ့နီးလည်းရှိတယ်ဟုတ်ကဲ့လားဆိုမဲဒီစိတ်ကိုမဲဒီစိတ်ကိုဖြူစေလိုသောထိုထိုအာယုံညင်မျိုးစုံနှင့်မကြုံတွေ့စေမမွေ့စေပဲ စိတ်မဲများကိုဖြူစင်စေသည့်နီး6မျိုးနော်ပြောင်းလေဖုံမုံပေါင်းအာယုန်တိနုလုံပတိဉာဏ်ချိန်ညှိလောနုလုံပတိဆိုတာအပြန်ပြန်လှမ်းလှမ်းဉာဏ်ချိန်ညှိလောဆိုတာဉာဏ်နဲ့ချင်းချင်းစဉ်းစားဝေဖန်ဟုတ်ကဲ့လားနုလုံပတိဉာဏ်ချိန်ညှိလောဟောဘိမေတ္တာဟော သမထာနှင့်ပွားရာဝိပနိ6ရတွင်သင်မြတ်ရာသုံးဖြူစိတ်ဖုံးသည်သလုံးချမ်းသာလိမ့်မည်သည်သို့မဲ့သည့်စိတ် not the cow ဒီကိုရင်ဒုက္ခဟာကိုရင်ဒုက္ခဆိုတော့ကိုရင်ချမ်းမြေ့လို့မခေါ်နိုင်ဘူးလားဟဲ့ကိုရင်ချမ်းမြေ့ဟုတ်ကဲ့လားဘာလို့ချမ်းမြေ့သလဲလောဘဒေါသမောဟကိလေသာအငြိအကျေးကင်းစင်ဝေးတဲ့အတွက်ချမ်းသာသည်ချမ်းမြေ့သည်ဟုတ်ကဲ့လားဒါကြောင့်မျိုးလို့ချမ်းမြေ့လူသူများဟာချမ်းမြေ့ကိုလာကြသည်ဟာဒီလိုသဟုတ်သလားကညင်းမလားဘသူညင်းမနှောင်းကဲ ဘာညင်းနိုင်မလဲနော်မချမ်းမြေ့လို့ကြီးမလားကိုမလားကြဘူးသို့တော်လည်းပဲတကယ်ချမ်းမြေ့တယ်ဆိုတာကတော့လောဘဒေါသမောဟအငြိအကျေကင်းစင်ဝေးအောင်ကြင်ကြံပွားများအားထုတ်မှသာလျှင်ချမ်းမြေ့ပြီနော်ဒါကြောင့်မလို့ဘုန်းကြီးတို့ပြိဿဩကိုရင်ဒုက္ခယဟနာဖြစ်ပြီးတဲ့အခါကျတော့မြတ်စွာဘုရားကလည်းပဲမေကွန်မေးပြီးလို့ပြန်ကြောက်သွားတော့ရှင်သာရိပုတ္တရာလည်းတကားခေါက်လိုက်တော့ကိုရင်လေးလည်းကိစ္စပြီးထလာပြီးတကားဖွင့်ပေးရှင်သာရိပုတ္တရာအထက်ရောက် အေးကိုရဲ့ဆာလဗလားမမမစားပါဗျာအေးမစားပြီမဲ့တပ်ပါရဖြစ်အောင်ရောကဲဖုံပေအောင်မင်းလူတဲ့ဟင်းမျိုးစုံရတာတရားကျော်မျိုးစုံဆိုတဲ့ဆွနေလဲပါလာပြီဘယ်နဲ့ထင်တဲ့ကိုရင်ကတော့ဟေးခံကြတယ်ငါတော့လွေလိုက်မယ်အဲ့လိုဖြစ်မလားပါကြောင်အဲပါရတတ်မဲ့နှစ်သက်တဲ့လောဘကို အမြင့်ပြပယ်သပြီးတဲ့ယဟန္တာမဟုတ်လား အဲဘာမှမဖြစ်တော့ဒါနဲ့ရှင်သာရိပုတ္တရာပေးတဲ့ဆုံးကိုဖုံပေးသုံးဆောင်ပြီးတပိတ်ဆေးပြီးတော့ဘာလို့မလဲတရားပဲရှုနေမှာပေါ့မဟုတ်ဘူးလားအဲ့တော့အဲ့ဒီကိုရဲ့အဲ့ဒီမဉ္ဇဉ်ဖုန်ဉ္ဇဉ်နဲ့အရဟတမဉ္ဇဉ်ဖုန်ဉ္ဇဉ်အထိရပြီးတော့ပဥပါတိဒေတာနိဗ္ဗာန်ကိုမျက်မှောက်ပြုရတာဟာအကြောင်းရှာလိုက်တဲ့အခါကျတော့ဆွမ်းလှူစဉ်ကဒါနစေတနာနဲ့ အဲ့ဒီဒါနစေတနာကိုမဲ့ညာဖုန်ညာရရေးအတွက်ဥတည်ချက်ထားတာအကြောင်းပဲမဟုတ်လားလောဘဒေါသမောဟစိတ်အငြိကြေးကင်းစင်ဝေးစေနိုင်တဲ့အရဟတမေညာအရဟတဘုံညာနဲ့အရိယသစ္စာလေးပါးထိုးထွင်းသိမြင်ပြီးတော့တဥပါတိတေတာနိဗ္ဗာန်ပြီးတော့အနုပါတိတေတာနိဗ္ဗာန်ကိုရရပါလို့ဤလို့ဥတည်ချက်ထားပြီးတော့လှူရတမ်းရမယ်။ကြောင်းလှူသူရောဆွမ်းလှူသူရောဆေးလှူသူရောဟုတ်ကဲ့လား။ဒါကြောင့်ဘုန်းကြီးတို့တရားနာပရိသတ်ဟာ မြတ်စွာဘုရားရဲ့ဒေသနာတော်ပေါင်းစုံမှထုတ်နှုတ်ထားတဲ့စိတ်ထားဖြူဝေချမ်းသာရေးတရားတော်နာကြားရသဖြင့်မိမိတို့သဘောပေါက်တဲ့အတိုင်းမိမိတို့တဏ္ဍမှာဝင်လာမဲ့လောဘဒေါသမောဟအငြိအကျေးဝင်စေဖြစ်တဲ့လောဘဒေါသမောဟအငြိအကျေးတို့ကိုစိတ်ညစ်မဲတို့ကိုလျှော်စေတဲ့နီး6မျိုးမှာသင်ရတနည်းနည်းနဲ့လျှော်နိုင်စေနိုင်ဖြူစင်အောင် ကြိုးစားအထောက်နိုင်လို့ နောက်ဆုံးမှာအရဟတမေညာအရဟတဘုံညာနဲ့နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ1346ခုနှစ်တော်သလင်းလကွယ်နေ့1984ခုနှစ်စက်တင်ဘာလ24ရက်နေ့ နေ့လယ်2နာရီနဲ့35မိနစ်ချိန်မှာဘုန်းကြီးတို့တရားဝယ်စဟောရမယ့်တရားကတော့ပါပါလေစိတ်ထားဖြူပွေချမ်းသာရေးတရားတော်အခုကအဘိဇာဝိသမလောဘပဲမကုန်သေးဘူးဖြစ်နေတယ်အဘိဇာဝိသမလောဘစိတ်တတဥပကိလေသောအဘိဇာဝိသမလောဘစိတ်တတဥပကိလေ ကိလေသောတိဝိဒိတ်တဝါအဘိဇာဝိသမလောဘံပဟာတဗံအဘိဇာဝိသမလောဘောသူတို့ဘာစီစဉ်ကိုရလိုသမှုရှေးရှုကြံစီခြင်းအဘိဇာနဲ့မတရားလောဘသည်စိတ်တတစိတ်ဤဥပကိလေသောညင်နွမ်းကြောင်းတရားဥပကိလေသပေတိဣတိဤသို့ဝိဒိတ်တဝါသေသေးချာချာတိပြီလင်အဘိဓါဝိသမလောဘ အဘိဓါနှဝိသမလောဘကိုပဟာတဗံပယ်အာဤပဇဟတိပယ်အာဤအဘိဓါဆိုတာသူတို့ဘာပစ္စည်းဥစ္စာမိမိပစ္စည်းဥစ္စာဖြစ်ရင်ကောက်မှာပဲလို့ကြံစီတာအဘိဓါသူဘာပစ္စည်းဥစ္စာကိုလူကျင်စိတ်ဖြစ်ရုံမျှဆိုရင်တော့အဘိဓါလို့နာမည်မတက်ရသေးဘူးလူကျင်တတ်မဲ့တဲ့လောဘတော့မှန်တယ်သို့တော်သူ့ကိုအဘိဓါလို့နာမည်မတက်နိုင်သေးဘူး သူ့ပစ္စည်းဟာငါပစ္စည်းဖြစ်မှာပဲလို့အဲဒါလို့စိတ်ထဲမှာငါပစ္စည်းကိုယ်ပစ္စည်းဖြစ်စေခြင်းနဲ့စိတ်ဖြစ်စေအောင်ကြံစည်တဲ့စိတ်ဖြစ်ပေါ်လာပြီဆိုမှပဲအဘိဇာလို့နာမည်တက်ရတယ်အဲ့ဒီလောဘပရဗန္ဒာဘိမှုခံဇာယတိတိအဘိဇာမိတွေအကုန်လုံးဖွင့်ပရဗန္ဒာဘိမှုခံသူတော်ဘာဤပစ္စည်းဥစ္စာတို့ရှေးရှု ဇာယတိကြံစီဓာဤဣတိထို့ကြောင့်အဘိဓါအဘိဓါမြည်ဤတဲ့သူတို့ဘာပစ္စည်းဥစ္စာဆိုမိမိစိတ်ကို ရှေးရှုပြီးတော့မိမိပစ္စည်းဖြစ်မှာပဲလို့ကြံစီတဲ့အတွက်အဲ့ဒီလောဘကိုအဘိဓါလို့နာမည်တက်ရတယ်အဘိဓါမှာအင်္ဂါနှစ်ပါးတဲ့တပါးကသူတစ်ပါးပစ္စည်းဖြစ်ခြင်းနဲ့နောက်တစ်ပါးကမိမိပစ္စည်းဖြစ်ရင်ကောင်းမှာပဲလို့ကြံစီခြင်းနဲ့ အဲ့ဒီအင်္ဂါနှစ်ပါးရှိရင်အဘိဓါလို့နာမည်တက်လို့ရပြီဝိသဘာလောဘဆိုတာတော့မတရားလောဘပဲမတရားလောဘဆိုတာတာမန်မိမိရှိတဲ့ပစ္စည်းပေါ်မှာတွေ့တာညိကတတ်မဲ့နေတယ်ဆိုလို့ရှိရင်တော့ဒါလောဘကာမညပဲခေါ်ရတယ်ကိုရှိတဲ့အိမ်ကိုရှိတဲ့ကာကိုရှိတဲ့ယထာကိုရှိတဲ့အဝတ်အစားအစာရှိသည်တွေ့တာညိကတတ်မဲ့တာကိုတော့ဒါလောဘလို့ပဲခေါ်ရတယ်ဒီလိုမဟုတ်ဘဲနဲ့ သူတော်ဘာပစ္စည်းပေါ်မှာတွေ့တာညိကတတ်မဲ့လာပြီဆိုရင်ဖြစ်စေတခါရတဲ့နှလောက်ထိုက်တဲ့နှလောက်တဲ့ပိုးလိုချင်တဲ့လောဘဖြစ်လာပြီဆိုရင်ဖြစ်စေအဲ့ဒါဝိသမလောဘဖြစ်သွားပြီအဲ့ဒီအဘိဓါယောဝိသမလောဘရောနှစ်ခုလုံးကိုဒါဖြစ်ရင်စိတ်ကိုညစ်မဲစေတဲ့တရားပဲဒီအဘိဓါဝိသမလောဘဝင်လာလို့ရှိရင်စိတ်ဓာတ်မစင်ကြဲတော့ဘူးမကြည်လင်တော့ဘူးမဖြူစင်တော့ဘူး စိတ်ဓာတ်ညင်မဲ့သွားပြီဖြစ်တဲ့အတွက်မကောင်းညို့ဆိုးကျိုးပေးတော့မှာပဲလို့စိတ်ထဲမှာသေးသေးချာချာသိပြီးတော့အဲ့ဒီအဘိဇာဝိသမလောဘကိုပယ်ပါတဲ့သူရဲ့အပြစ်ကို မသိဘူးဆိုလို့ရှိရင်မပယ်နိုင်ဘူးပေါ့အဘိဓါဝိသမလောဘဖြစ်တဲ့လူကျင်တတ်မဲ့မှုနှစ်သက်တွေ့တာမှုလောဘဝင်လာပြီဆိုလို့ရှိရင်အမှန်တော့လောဘဆိုတာ တာမန်လောဘပဲဖြစ်စေဝိသမလောဘပဲဖြစ်စေအဘိအဘိဓါလို့နာမည်အတခံရတဲ့လောဘပဲဖြစ်စေသူ့ကြောင့်ရရှိမဲ့အကျိုးကတော့ဆင်းရဲကျိုးပဲဒါတော့သိကြတယ်။ဒါကြောင့်အဘိဓါဝိသမလောဘမှမဟုတ်ဘူး။ဘယ်လိုလောဘမျိုးမဆိုလိုချင်တတ်မဲ့နှစ်သက်တွေ့တာမှုလောဘဖြစ်နေပြီဆိုလို့ရှိရင်တော့ဒါသမှုရိယသစ္စာဆင်းရဲဖြစ်ခြင်းရဲ့အကြောင်းအမှန်ပဲ။အဲ့ဒါကိုနားလည်သဘောပေါက်ပြီးတော့ ဒီလောဘကိုပယ်နိုင်သလောက်ပယ်နိုင်ရင်တို့များချမ်းသာတယ်လို့အဲ့လိုသဘောပေါက်ဖို့အရေးကြီးတယ်တခါတရံကြတော့လောဘဟာဆင်းရဲခြင်းရဲ့အကြောင်းပဲသူ့ကြောင့်ဆင်းရဲနေတာပဲလို့နားမလဲသဘောမပေါက်နိုင်တော့အဲ့ဒီလောဘဖြစ်နေရတာကိုပဲသဘောကျနေတတ်တယ်ပစ္စည်းပစ္စယဘောတွေ့တာတတ်မြတ်တဲ့လောဘလည်းပဲဆင်းရဲခြင်းရဲ့အကြောင်းပဲ ဒါကသက်မဲ့ပေါ့လေသက်ရှိပေါ်မှာတွေ့တာတတ်မဲ့တဲ့လောဘလည်းဆင်းရဲခြင်းရဲ့အကြောင်းပဲသက်ရှိပေါ်မှာတွေ့တာတတ်မဲ့တဲ့လောဘဆိုတာမိမိရဲ့သားသမီးပေါ်မှာတွေ့တာတတ်မဲ့တဲ့မိမိရဲ့မိဘပေါ်မှာတွေ့တာတတ်မဲ့တဲ့မိမိရဲ့ဆွေမျိုးညာတကာပေါ်မှာတွေ့တာတတ်မဲ့တဲ့တွေ့တာတတ်မဲ့တဲ့ဆိုတာချစ်ခင်တာဒီသားဒီသမီးဒီမိဘဒီဆွေမျိုးညာတကာနဲ့ အမြဲတစေအတူနေခြင်းနေတယ်အဲ့ဒါလောဘအဲဇနီးမောင်နှံခြင်းချစ်ခင်ကြတဲ့လောဘဆိုတာတော့ပြောစရာမလိုတော့ဆင်းရဲဖြစ်ခြင်းရဲ့အကြောင်းအင်အားကောင်းတဲ့အကြောင်းကြီးပဲသာသမီပေါ်မှာချစ်ခင်တဲ့လောဘတောင်ဘလောက်ဒုက္ခပေးတယ်ဆိုတာသာသားရှင်သမီးရှင်တွေကိုတွေ့ပဲအ ਨੇ ဆုံးတခြားဟာမကြည့်ပဲနဲ့မကြည့်ပဲနဲ့ကိုသားသမီးအကြောင်းသွားတဲ့အခါမှာ ကျောင်းကအချိန်နဲ့ပြန်မလာဘူးဆိုလို့ရှိရင်ပဲခေါင်းတမော့မော့လည်းပဲတချေချေနဲ့မျောရတာဘာများဖြစ်ပါလဲတန်တစုံတရားများဖြစ်သလားကျောင်းသားချင်းများရံဖြစ်သလားဓမ္မမဟုတ်ဘယ်များလျှောက်လဲနေပါလိမ့်အစိုက်ဒီဖြင့်အမျိုးမျိုးဖုံဖုံပိုက်ဆံမပေးရတိုင်းတွေးဖြစ်သမျှလျှောက်တွေးပြီးတော့စိုးရိမ်နေတာမဟုတ်ဘူးလားပိုက်ဆံများပေးရမယ်ဆိုအဲ့လောက်တွေးပါမလား မတွေးဘူးအဲ့တော့သတ်မှတ်ထားဖို့ကောင်းတယ်ဘာတွေးလို့ရှိရင်ဘယ်နှစ်ကြပေးရမယ်လို့အဲ့ဒါလို့ဆိုလို့ရှိရင်တော့အတွေးလောဘတက်တာသွားမယ်ဒီလိုဆိုရင်ဆင်းရဲမတက်တာပဲဘူးလားတက်တာတယ်အခုတော့အဲ့ဒီချစ်ခင်မှုကြောင့်တွေးရတဲ့လောဘအရတဲ့အရသာရှိတယ်ထင်ပြီးတော့တွေးနေတခါတရံကိုရင်တွေးပြီးတော့စိုးရင်လို့အာမရလို့မလို့သာသမီပေါ်ကူလာသေးဟဲ့ နင့်မောင်ပြန်မလာသေးဘူးလေသွားလမ်းထိပ်ထွက်ကြည့်စမ်းဟဲ့อืมကူးတာဟုတ်လားလောဘကူးသွားတာလောဘကူးပြီဆိုလို့ရှိရင်ဘာကူးတော့ဆင်းရဲကူးတာဗောမဟုတ်လားဆင်းရဲကူးတာဗောပိယနာအတ္တတနာဒုက္ခအပိယနိသဒသနာနဲ့မြတ်စွာဘုရားလည်းဟုတ်တာတွေဤဟောပဲပိယနာချစ်ခင်သူတို့ကိုအတ္တတနာမတွေ့ရမမြင်ရခြင်းသည်လဲဒုက္ခဆင်းရဲလှဤတဲ့ အပိယနာမုံနေတဲ့ပုဂ္ဂိုလ်တို့ကိုဓာတနင်္စတွေ့မြင်နေရခြင်းဒီလေဒုက္ခဆင်းရဲဤတဲ့ဟုတ်သလားတဲမှန်တယ်နော်ဒါဖြင့်အဲ့ဒီချစ်သူကိုမတွေ့ရလို့မချစ်သူကို တွေ့ရလို့ဆင်းရဲတဲ့ဆင်းရဲဘယ်ကလာလဲအဲကိုယ်စိတ်ထဲကလာတာမဟုတ်လားကိုယ်စိတ်ထဲကလာတာကိုယ်စိတ်ထဲကလာတာမဟုတ်ဘူးလားအဲကိုယ်စိတ်ထဲကချစ်ချင်းဆိုတဲ့ နှစ်သက်တွက်တတ်မဲ့မှု တွေ့တာမှုလောဘအဲ့ဒီလောဘကလာတာပဲဒါကြောင့်ဖြစ်တာဒါအဲ့ဒီလောဘနဲသွားပြီဆိုလို့ရှိရင်ဒီဆင်းရဲနဲသွားမယ်ပေါ့ဒီလောဘလုံးဝမရှိတော့ဘူးဆိုရင်တော့ဒီဆင်းရဲလုံးဝမရှိဘူးငြိမ့်သွားပြီတဲ့ဒါကြောင့်မလို့အဲ့ဒီလောဘကြောင့်ဖြစ်တဲ့ဆင်းရဲဒီဟုသောအပြစ်ကိုမြင်ရမယ်တဲ့ဒါပေမဲ့လို့လောကစကားရှိတယ်မဟုတ်လားကြားဘူးတယ်မဟုတ်လားဟမ် မိန့်ရှိပါဗျာသူတို့ဟာအဟုတ်ထင်အကောင်းထင်ပြီးတော့သုံးထားတဲ့စကားလေအချစ်ဝင်တော့အပြစ်မမြင်ဘူးတဲ့နော်အချစ်ဝင်တော့အပြစ်မမြင်ဘူးတဲ့ကိုသားဘလောက်ပဲဘိန်းဆွဲနေနေဘိန်းမဲဆွဲဆွဲဘိန်းမြူဆွဲဆွဲနံပါတ်4မကလို့နံပါတ်8ပဲဆွဲဆွဲငါသားမှငါသားမဟုတ်ဘူးလား အဲ့ဒီဒါကိုဒုက္ခပေးလို့မလို့အိမ်မှာဘာမှမရှိအောင်ပြောင်းအောင်ခိုးသွားလည်းပဲငါသားပဲရှိသေးတယ်အဲ့ဒါအခြေဝင်တော့ပြည့်မမြင်ဘူးတဲ့ဒုက္ခရောက်တော့ဘသူတော့ကိုပဲဒုက္ခရောက်တာပဲတဲ့ဘာကပေးတဲ့ဒုက္ခတော့ဆိုချစ်တာကပေးတဲ့ဒုက္ခဟုတ်ကဲ့လားဘုန်းကြီးကပြောရင်လည်းပဲချောချောပဲရောက်သွားတယ်ဟိုပဲမရောက်တော့နော်တကယ်ဒုက္ခကြီးမပြောရဲလို့မလို့အဲအဲ့ဒုက္ခနာကတ်မြောင်ကတ်မြောင်ပြီးဒုက္ခလေးတွေပြောရတယ် နော်ဒုက္ခသေးသေးလေးတွေကမြောင်ပြောလို့ရှိရင်ဒုက္ခကြီးကိုသိကြတော့မဟုတ်ဘူးလားဒုက္ခသည်ဒုက္ခကြီးကြီးတွေသိကြတော့ကြောင်ကျိုးမမြင်မိုက်မှောင်ဝင်စိတ်စဉ်ဖြစ်စည်းတာတဲ့လောဘတည်းဟုသောအမိုက်မှဝင်လာပြီဆိုလို့ရှိရင်အကြောင်းကိုလည်းမမြင်အကျိုးကိုလည်းမမြင်ဘူးတဲ့အမှန်တော့လောဘကအမိုက်မဟုတ်အမှောင်မဟုတ်ဘူးမောဟကအမှောင်လောဘဝင်ကပ်လိုက်တာနဲ့အမှောင်ကျသွားတာ ဘာမှအကြောင်းအကျိုးအကောင်းဆိုအမှားမှန်ဟောကြောင်းခွဲကြောင်းဝေမမှုမပြုတတ်တာအဲ့ဒီလောဘဝင်လာပြီဆိုလို့ရှိရင်မူလကဖြူစင်နေတဲ့စိတ်အစဉ်ပျက်စီးသွားပြီတဲ့ကြောင်ကျိုးမမြင်မိုက်မောင်းဝင်စိတ်စဉ်ပျက်စီးတာအဲ့ဒီအပြစ်ကို မြောင်ကြည့်ပါတဲ့ဒီလောဘဝင်လာရင် စိတ်ထဲဒီတွေ့တတ်တတ်မဲ့မှုညှိကပ်မှုချစ်ခင်မှုဝင်လာတယ်ဆိုတော့စိတ်ရဲ့ဖြူစင်တဲ့အစဉ်ကလေးဟာပြက်သွားပြီးတော့ညှင်းနှောင်းသွားပြီဆိုတာဒါသိ အဲ့ဒါနဲ့မဟုတ်ပဲနဲ့သူဝင်လာပြီဆိုလို့ရှိရင်အကြောင်းကျိုးအကောင်းဆုံးမသိပဲညာအမှောင်ကျသွားပြီဒါကြောင့်အမားတွေလုံးပြီးတော့မယ်ဆိုတာလည်းပဲအဲ့ဒါသေးသေးချာချာသိအဲ့ဒါလို့လောဘရဲ့အပြစ်ကိုသေချာသိပြီးတော့ပယ်ပါဆိုကြောင်းကျိုးမမြင်မိုက်မောင်ဝင်စိတ်စဉ်ဖြစ်စည်းတာသိ လောဘအပြည့်သေချာစစ်ပယ်ပြည့်သူကိုပါပယ်ပြည့်သူကိုပါ ဟုတ် သုဘနိမိတ်တံဥက္ကဟောတဲ့မတင့်မတဲ့ယွန်းစပွဲပဲလို့ယွန်းစပွဲသဘောကိုသင်ယူပြီးတော့စိတ်ထဲမှာယွန်းစပွဲထင်အောင်ဆင်ញင်နှလုံးသွင်းပါတဲ့မတင့်တဲ့ဓာတ်ဒီပဲလို့သက်မဲ့အနေနဲ့ဆိုလို့ရှိရင်ပဋိက္ကုလမနတိကာရအာရိပဋိက္ကုလတင်ညာမျိုးပေါ့ဘုမာအစာအတော့ခင်မင်တတ်မဲ့လွန်းနေဆိုလို့ရှိရင်အဲ့ဒီအစာအတော့အဲ့ဒီအစာအတော့ကို အံပတ်တဲ့ဖွယ်ယွန်စရာဖြစ်အောင်ဆင်ញင်နှလုံးသွင်းရမယ်တခါအဲ့ဒီအစာအတော့ဝင်သွားတဲ့အစာအိမ်လမ်းကြောင်းရဲ့ယွန်စပွဲဖြစ်ပုံဆင်ញင်နှလုံးသွင်းရမယ်အဲ့ဒီအစာအိမ်ဝင်သွားပြီးတော့အစာအစာသစ်ဝင်သွားပြီးတော့ဝမ်းထဲမှာအစာသစ်အိမ်အစာဟောင်းအိမ်တွေမှာတည်နေတဲ့အခါမှာယွန်စပွဲဖြစ်ပုံကိုလည်းဆင်ញင်နှလုံးသွင်းရမယ် now အစာဟောင်းကစွန့်တဲ့အခါမှာထွက်သွားတော့လည်းပဲအစာဟောင်းထွက်ရလမ်းကြောင်းရဲ့မတင့်မတည့်ယွန်းစပွဲဖြစ်ပုံကိုလည်းပဲဆင်ញင်နှလုံးသွင်းရမယ်အဲဒါလိုဆင်ញင်နှလုံးသွင်းခြင်းအပြင်အစာအစာပေါ်မှာတတ်မဲ့တဲ့လောဘကိုပယ်ပါတဲ့ဒါကတော့ဆင်ញင်နှလုံးသွင်းပြီးပယ်တာပဲယောဂီမှာတော့ တ်မဲ့တဲ့စိတ်ကိုပဲတတ်မဲ့တဲ့တတ်မဲ့တဲ့နှစ်သက်တဲ့နှစ်သက်တဲ့လို့ရှုရမယ်ချိုရင်ချိုတယ်ချင်းရင်ချင်းနဲ့စိတ်ရင်စိတ်နဲ့လို့ရှုရမယ်ကောင်းရင်ကောင်းတယ်လို့ရှုရမယ်အဲ့ဒါလို့ရှုခြင်းအပြင်လောဘကိုပယ်တတ်နိုင်တယ်အခုတရားတော့ဆင်ញံနှလုံးသွင်းပြီးပယ်တတ်တာကိုပြောတာသက်မဲ့ကြတော့ဘလို့ယွန်စရာပဲလို့ဆင်ញံနှလုံးသွင်းမလဲဩသက်မဲ့လဲခွေးအောင်ပတ်တဲ့ဖွဲ့ဆင်ញံနှလုံးသွင်းရမှာဟုတ် တက်ရှိပြောတာတက်ရှိတက်ရှိကြတော့ဘယ်လိုဆင်ញင်နှလုံးသွင်းရမလဲလောကပြောကြတာရှိတယ်မဟုတ်လားပါတယ်တော့အမိန်ရှိပါဗျာဟာလောကပြောကြတာရှိပါတယ်တဲ့အပုတ်ကောင်ကရုပ်ဆောင်နေတယ်ဆိုမဟုတ်လားအဲ့ဒါပြောတာအတုပဘာဝနာပွားများပြလိုက်ပါတဲ့မလေး သူကြည့်တော့နှခမ်းနီပါးနီနဲ့လက်သေးနီနဲ့ဟုတ်သလိုလိုနဲ့တကယ်တော့သူကနဲ့သွေးတွေပြီးတွေအကြီးတွေအရွယ်တွေအပုတ်တွေအချွဲတွေနဲ့ယွန်စရာတွေပြည်နေတာပါလားဒါပြောတာမဟုတ်လားအပုတ်ကောင်ကရုပ်ဆောင်နေဆိုတာအဲ့ဒါပြောတာအဲ့ဒါလို့ဆင်ញင်နှလုံးသွင်းမှာဆင်ញင်နှလုံးသွင်းလို့ရှိရင်လောဘတက်တာသွားလိမ့်မယ်တဲ့သူဘောနှစ်သက်တတ်မဲ့မှုပွဲတာမှုတက်တာသွားလိမ့်မယ်မြတ်စွာဘုရားလက်ထက်က မြတ်စွာဘုရားကတော့ပုဂ္ဂိုလ်တ attva တို့ရဲ့အစ္ဆာအလိုအစ္ဆာတရားသိတော့တစုံလူကိုကမ္မထမ်းပေးတဲ့ဆိုတိရသူနဲ့တင့်လျော်တဲ့ကမ္မထမ်းပဲပေးတယ်ဒါကြောင့်ရာဂစိတ်ရိုက်ပြောတယ်ဆိုတော့တမ်းမဲ့မှုနှစ်သက်မှုချစ်ခင်မှုများနေတဲ့ပုဂ္ဂိုလ်ကြတော့အတုပဘာဝနာမြတ်စွာဘုရားကပေးတယ် အတုပဘာဝနာပိတ်ပြီးအတုပရှုခိုင်းပြီးမှဝိပဿနာရှုခိုင်းတယ်ဒါအခုဒီနေရာမှာတော့မတက်မတက်ယွန်းစပွဲပွဲလို့ဆင်ញင်နှလုံးသွင်းမှုကိုသင်ယူခြင်းအဲ့ဒါလို့သင်ယူပြီးတော့ဆင်ញင်နှလုံးသွင်းခြင်းဒီနေ့အားဖြင့်လေလောဘနဲ့သွားပါစေတဲ့ကျမ်းဂန်ကတော့အတုပပကမ္မထံ10ပါးနဲ့ပွားလိုက်ပါတဲ့ ဗုဒ္ဓမာတကံဝိနိလကံဝိပုပ္ပကံဝိစိတ်တကံဝိခာယိတကံအစာဤဒီဖြင့်ဩဒုမာတကဆိုတာအိုးဖူးဖူးရောင်တဲ့အကောင်ပုတ်ကြီးပဲဝိနိလကဆိုတာညိုမဲနေတဲ့အကောင်ပုတ်ကြီးပဲဝိပုပ္ပကပြည်တွေတရွဲရွဲနဲ့ထက်နေတဲ့အပေါင်းအကောင်ပုတ်ကြီးပဲအစာရှိသည်ဖြင့်ဆင်ញနှလုံးသွင်းပါတဲ့မနေ့ကပြောရတဲ့ပဋိက္ကုလမနတိကာရအနေနဲ့ 32ပါးသောအစုတရားတွေယွန်းစပွဲအနေနဲ့ဆင်ញင်နှလုံးသွင်းရင်ကမရနိုင်ဘူးလားရနိုင်တယ်အဲ့ဒါလို့မှမထင်ဘူးဆိုလို့ရှိရင်ထင်တဲ့နည်းတွေအမျိုးမျိုးရှိတာပဲထင်နိုင်တဲ့နည်းတွေအဲ့ဒါလို့ဆင်ញင်နှလုံးသွင်းနိုင်အောင် ပထမကတော့မြတ်စွာဘုရားလက်ထက်ကတော့ဘယ်လိုလုပ်ခိုင်းလဲဆိုတော့ဒီတိုင်းမထင်မြင်မှဆိုလို့သုတ်တန်သွားပြီးတော့အတုဘအကောင်ကို အရှုခိုင်းတယ်သုတ်တမှာတော့အိန္ဒိယကို အိန္ဒိယမှာတော့ရှေးကရှေးကလူသေးကောင်တွေကဒီတိုင်းပြစ်ထားတာသုတ်တမှာလူသေးကောင်တွေဒီတိုင်းပြစ်ထားတာပြစ်ထားတော့သွားရှုအလွယ်ပဲတွင်ထဲကဖောနေစရာမလိုဘူးအညိုအမဲပုတ်ပုတ်ဆက်နေတဲ့အကောင်ရှုခြင်းလည်းပဲရွေးရှုလို့ရတယ် ကြီးတွေတကြွဲကြွဲသွေးတွေတယုံနဲ့တပွက်ပွက်ထနေတာရှူရင်လည်းပဲရတယ်ကြည်သမ်းပါပုတ်လာပြီဆိုတဲ့အခါကျတော့ပါဇက်ကအပုတ်ရည်တွေထွက်နှာခေါင်းကအပုတ်ရည်တွေထွက်မျက်လုံးကအပုတ်ရည်တွေထွက်နားကအပုတ်ရည်တွေထွက်အဲ့ဒါများသွားပြီးတော့အတုဝကောင်ထိုင်မကြည့်ပဲနဲ့ဆင်ញင်းကြည့်ရင်ပဲအော့အာမလာနိုင်ဘူးလားလာနိုင်တယ်အဲ့လိုဆိုလို့ရှိရင်တော့လောဘမနေဘူးလားနဲမြတ်စွာဘုရားကတော့ သိပြီးတော့ရာဂစိတ်ပြောပြောနေတဲ့ပုံစံတွေဆိုတော့သွားအရှုခိုင်းတာပဲအဲ့ဒီသုတ်တမှသွားအရှုခိုင်းတယ်အရှုခိုင်းပြီးတဲ့အခါကျတော့မှဩအဲ့ဒီကမှအပေါက်အပုတ်ကောင်အသေးကောင်တွေကနေပြီးအသေးကောင်တွေရဲ့ပုတ်ပွားညီကောင်နေတဲ့သဘောသွေးတွေပြည်တွေယိုနေတဲ့သဘောကိုအရှင်ကောင်တွေပေါ်မှာတင်းပြီးဆင်ញင်နှလုံးသွင်းရတယ်အဲ့လိုဆိုမထင်နိုင်ဘူးလားထင်နိုင်တာပဲအဲ့ဒါလို့ဆိုကိုနာဘသူကတ္တကြိုင်အောင်မလဲ ဟဲမကြိုက်တော့ဘူးဒါအသက်80ရှိတဲ့အခါနော်အသက်80ရှိတဲ့အခါ မုံရွာမှာဒကမာကြီးတယောက်ရှိတယ်သူကအသက်80ကျော်သူဖိုးကြီးကအသက်60နဲ့တနှစ်လားမသိဘူးရှိပြီအဖိုးကြီးနဲ့ထမင်းအတူမစားနိုင်ဘူးတဲ့ဘာဖြစ်လို့ဆိုအဖိုးကြီးတော့နန်လွန်းလို့လို့တဲ့ဖိုးကြီးတော့နန်လွန်းလို့တဲ့အဲ့ဒီအခါကျမှပဲယုံညတာကိုသူတို့အဲ့ဒီခါကျမှယုံညတာဟိုကတော့ကတော့မယုံပါဘူး အမှန်ကဟိုကတော့ငါအရေကယောအောင်နှလုံးသွင်းရမှာနော်အဲ့ဒါလို့ဆင်ញင်နှလုံးသွင်းပါတဲ့ဒီတော့မထင်နိုင် မမြင်နိုင်တဲ့ပုဂ္ဂိုလ်များရှေးလူကြီးတွေအာသုဘမထင်နိုင်မမြင်နိုင်တဲ့ပုဂ္ဂိုလ်များယွန်းစပွဲမထင်နိုင်တဲ့ပုဂ္ဂိုလ်များကိုအဲ့ဒီပုဂ္ဂိုလ်များကိုရှေးလူကြီးတွေနီးပေးထားတာရှိတယ်အဲ့ဒီနီးသိကြလားမသိဘူးနော်ပြောအောင်မလား အေးဘုန်းကြီးကရှေးမိနောက်မိပဲเนาะပြောအောင်မယ်တကယ်လို့တဲ့ကိုဟာကိုရဲ့ခင်မင်တတ်မဲ့နေတဲ့သူပုဂ္ဂိုလ်တယောက်ကြောင့်သူ့ကိုစိုးရိမ်ကြောင်းညပြီးတော့အင်မတန်ဒုက္ခရောက်နေပြီဆိုအဲ့ဒီဒုက္ခလွတ်ချင်လို့နဲကျင်လို့ခင်မင်တတ်မဲ့မှုနဲကျင်ပြီဆိုလို့ရှိရင်ဘာလုပ်ရမလဲဆိုတော့ကိုယ်ဇနီးကိုတဲ့အိယာထကစားမျက်နှာမသိခင်ကြည့်ပါ ရှေးလူကြီးတွေသင်ကြားတာဘယ်နဲ့နေမလို့တခါကြီးတွေအဲ့ရထကသာမျက်နှာမသိခင်ကြည့်လိုက်ပါတဲ့မြတ်စွာဘုရားလက်ထက်ကစိတ်တဟထမထီဆိုတာတံဝေကရပြီးတော့ယဟန်ပြုတာပါပဲတံဝေကရယဟန်ပြုပေမဲ့လောရကိုင်းရအပေါလာမတက်လို့မလို့ပစ္စည်းဥစ္စာမရတဲ့အခါကျတော့ဆင်းရဲပြန် ဆင်းရဲတဲ့အခါကျတော့တခါညီးငွေလာပြန်တခါပြန်ဝတ်ပြန်တယ်အဲ့လို6ကြိမ်6ကဒီလူထွက်လိုက်ဝင်လိုက်နဲ့သာသနာတဲ့အိမ်မှတ်ပြီးလုပ်တယ်အမှန်တော့ပထမဝင်စားကတော့တကယ်တန်ဝေကစိတ်နဲ့ဝင်တာပါဒါပေမဲ့လို့မနေနိုင်လို့ပြန်ထွက်တော့လောဘကတွန်းမြန်တော့သူဟာထွက်ရပြန်တယ်မြတ်စွာဘုရားဟောတာသိမှန်တာပဲ လောဘကတွန်းလို့ထွက်တယ်ဆိုကြတဲ့က तू လောဘအခိုင်းစေခံနေတာမဟုတ်ဘူးလားဘာကျွန်းနဲ့လောဘကျွန်းတဏှကျွန်းမဟုတ်ဘူးလားအဲ့ထက်ကိုပါကလားပါပါတယ်ဗျာမပါဘူးဆိုညာတာသီလကျိုးသွားမယ်ဟုတ်လားသီလကျိုးသွားလိမ့်မယ်ကိုကိုကိုသင်ချပြန်စေကြည့်ပါတယ်ဥနောလောကတဏှာဓာတော်တဲ့ လောကလောကသည်ဥနောအလိုပြည့်ဝတယ်လို့ဘယ်တော့ခါမှမရှိတဲ့တယောက်ချစ်ခင်ပြီးလဲနောက်တယောက်ချစ်ခင်ညင်နေတယ်နောက်တယောက်ချစ်ခင်ပြီးလဲနောက်နှစ်ယောက်ချစ်ခင်ညင်နေတယ်သာသမီတယောက်ရလဲအားမရသေးဘူးသားလေးရတဲ့ဆိုအမေသားရတော့ဟုတ်ပါပြီအမေအဖော်မကြီးဘူးဟဲ့သမီးရအောင်မဟောဥနောလောကောနော်ဘတော့မှ အလိုပြည့်တယ်မရှိဘူးတဲ့အဲ့တော့ သားနဲ့သမီးနဲ့သားကလည်းအဖော်ရပါပြီတဲ့ဖေးကိုသမီးကလည်းအမေအဖော်ရပါပြီတဲ့တော်ပြီလားဆိုမဟုတ်သေးဘူးတဲ့နောက်ငယ်ငယ်လေးတယောက်လိုချင်သေးတယ်တဲ့ဘာဖို့လဲဆိုတော့ဒီကလေးတွေညီလေးတွေညီမလေးတွေရအောင်လို့တဲ့ဩဒုက္ခအဲ့ဒါကတက်ရှိတက်ရှိတက်မဲ့ကြတော့ပြောเสียမလို့ဘူးတသိရလို့လဲ မကျေနပ်သေးဘူးမတင်နိုင်သေးဘူးနှစ်သိန်းရလို့လည်းမတင်နိုင်မကျေနပ်သေးဘူးတသန်းရရင်ဟောတင်နိုင်ကျေနပ်ဗလားဆိုတော့မကျေနပ်သေးဘူးအဲ့ဒါကြောင့်မလို့ဒီလောဘကိုဆားငံရေလို့ဥပမာပြုကြတယ်မဟုတ်လားဟုတ်ကဲ့လားတခါတောက်ပြီးတာနဲ့နောက်ထပ်မတော့ကျင်တော့ဘူးတဲ့ဟမ်တခါတောက်ပြီးတော့နောက်ဘယ်နှခါတောက်ရင်ပြေတော့ မပြေဘူးတဲ့တောက်လေတောက်လေငတ်မပြေတဲ့ဆန်းငံရီလောဘတဲ့အဲ့ဒါတချို့ကထင်ကြတာသက်ရှိကို စွဲလန်းတတ်မဲ့တာပဲဆန်းငံရီလို့အောင်မိတာသက်မဲ့စွဲလန်းတတ်မဲ့တာတော့ကိုယ့်ကိုယ်ကိုပြန်ကြည့်မသိချောင်ဟုတ်ကဲ့လားသက်မဲ့စွဲလန်းတတ်မဲ့တာမှာပိုးပြီးဆန်းငံရီမဟုတ်ပေဘူးလားဟုတ်တယ်ဒီနေ့ကြက်သားဟင်းလေးနဲ့စားလိုက်ရတယ်အဲမြက်မြက်အဲနှက်ဖြန်ကြလို့ရှိရင်ဝက်သားလေးစားရကောင်းမှာပဲမဟုတ်ဘူးလား အဲ့ဒါလိုမပြေဝနိုင်ဘူးတဲ့လောဘကအနာတတ်တယ်လို့ကိုမရှိတော့ဘူးတဲ့အဲ့ဒါကိုနားလည်ထားမှာအဲ့ဒီလောဘအနာမတတ်သမျှလဲလောဘရဲ့ကျွန်းတဏှာရဲ့ကျွန်းဖြစ်နေတာပဲဟိုမှာဩစတြေးလျမှာဇနီးမောင်နှံနှစ်ယောက်သာသမီမထွန်ကားဘူးသာသမီမထွန်ကားတဲ့အခါကျတော့တိတ်လိုချင်တယ်သာသမီလိုချင်တော့ သာသမီလိုချင်တယ်ဆိုရဲအဲ့ဒါဒါလောဘမဟုတ်ဘူးလားအဲ့ဒါလိုချင်လို့ရရင်ဒုက္ခတခုတိုးမလာဘူးလားတခုရင်ကားပါမလားမကားဘူးတော့အများကြီးနော်အဲအဲ့ဒါပဲလိုချင်သေးတယ်တဲ့လိုချင်လို့မလို့သူတို့ဘယ်လိုမှကြမ်းဖန်ပြီးတော့သာဝရဘုရားသခင်စီဆူတောင်းလို့လည်းမရတယ်တိရကားအောင်ဝင်လို့လည်းမရတယ်တိရကားအောင်ဝင်တယ်ဆိုတာသိပြီလား ဟောပြရခက်ပါပြီပြောအောင်ပါပဲဘုန်းကြီးကသိတယ်ဘာကြောင့်သိလဲလို့ဆိုတော့ကျောင်းသားတော်ကဘုန်းကြီးတို့နေတဲ့တောင်ရင်းကြီးမျိုးကတောအဘိမှန်ကျောင်းမှာကိုကိုဝင်းကြီးတပင်ပထမကတော့တပင်နဲ့တပင်ခလန်းလန်းစိုက်ထားတာပဲငငယ်ကတော့ခလန်းလန်းဆိုတာကဘာလို့ရှိမှာပဲ၄ပေလောက်ရှိမှာပေါ့လေနောက်ကြတော့ကြီးလာတော့အဲ့ဒီတပင်ကြီးနှစ်ပင်ကအထက်မှာပူးသွားတယ်ပူးသွားတဲ့အခါကျတော့တကားပေါက်ကြီးလိုဖြစ်နေတာ အဲဒကမတွေအဲ့ဒီအောက်လာလာပြီးဝင်ကြထွက်ကြနေဘာလောက်တာလဲလို့ဆိုတော့ကလေးလူချင်းလို့တဲ့ပြတကားဆိုတာအဲ့ဒါကျောင်းသားတော်ကတွေးတဲ့အဲဒီကဒီကဒကာကြီးတွေဒကာမကြီးတွေတော့ဒီပဟုတ်သူရရှိဖို့မပေါ်ဘူးနော်အဲ့ဒါအဲ့ဒီဩစတြေးလျသတိမသတိမောင်တာအဲ့ဒီတရကအောက်ကလည်းဝင်လို့မရဘယ်လို့မှဘာမှလုပ်လို့မရသာဝရဘုရားသခင်စီဆူတောင်းလို့လည်းသာဝရဘုရားသခင်ကမုန်းလို့သားစုမပေးတဲ့ အဲ့ဒါနဲ့ဒုက္ခရောက်တော့မှသိပ္ပံပညာရှင်တွေစိတ်ပညာရှင်တွေစီအားကိုးလိုက်တဲ့အခါကိုက်ဒီလို့ဆိုရင်ရရောဘောဆို test tube baby ဆိုပြီးတော့ဖန်ပြွန်ထဲမှာပဋိသန္ဓေနေစေပြီးတော့မှဖန်ပြွန်ထဲကပဋိသန္ဓေသားကောင်ကိုအဲ့ဒီဇနီးရဲ့တိုင်အိမ်ထဲမှာထိုးသွင်းထည့်ပြီးတော့ကိုင်းရော့ယူတော့ဆိုပြီးပေးလိုက်တယ်အဲယူတော့ဆိုပြီးပေးလိုက်တာရလာတော့ဘလောက်ရလာလဲဆို၄កောင်ရလာ လေးမွာဘူးတဲ့ဒါကြောင့်ဘုန်းကြီးကပြောတာတခါတည်းကဒုက္ခတစ်ခုတည်းမဟုတ်ဘူးလို့ပြောတာဒုက္ခလေးခုကြီးတခါတည်းကိုပါလာတာအဲ့ဒါကိုလူချင်းညာသေးတာလောဘလောဘမဟုတ်ဘူးလားလောဘတတ်နေတယ်ဆိုတာအဲ့ဒါမသိဘူးမြတ်စွာဘုရားလက်ထက်ကသုတ်ဘဝသားဆိုတဲ့အမျိုးသမီးကလေးပရိသန်နေနေတာဗါတဲ့တဘာဝအားဖြင့်ဆိုလို့ရှိရင်ထုံးဆိုင်တိုင်းဆိုလို့ရှိရင် ဘယ်ဘယ်နှလတဲ့ဟမ်ကိုလလွယ်ဆယ်လဘွားကိုလတောင်လွယ်တာနော်မလိမနေပါဘူးဒုက္ခကြီးနော်အမှန်ကြီးတာပဲတကယ်အမှန်ကိုကြီးတဲ့ဒုက္ခပဲဒါလည်းဒုက္ခမထင်ရသေးဘူးနော်อืมလောဘလောဘ အဲ့ဒီကသုတ်ဘဝသာကြတော့ခုနှစ်နှစ်လွယ်ရတယ်ခုနှစ်လွယ်ပြီးတော့ခုနှစ်နှစ်နဲ့ခုနှစ်လကြီးမှဖွာတော့သားဖွာတဲ့ဒုက္ခကိုခုနှစ်ရက်ပတ်လုံးလှိမ့်ပြီးခံရတယ်ဟောလေသူကဘုရားတရားတန်ခါယရဏသုံးပါးကိုတကယ်ယုံကြည်တဲ့ပုဂ္ဂိုလ်ဆိုတော့ဘုရားကုံတရားကုံကိုတန်ခါကုံကိုအမြဲတစေ ဆင်ញံနှလုံးသွင်းပြီးအောင်းပြီးတော့သူ့စိတ်ဟာအမြဲတမ်းကြည်လင်းနေတယ်ခုနှစ်ရက်ပတ်လုံးပါမပွားနိုင်တဲ့ဒုက္ခတွေ့ရတော့လည်းပဲသူ့မှာတော့စိတ်ကြီးနေတယ်တဲ့ဘုရားကုံ တရားကုံသံဃာကုံတွေဂုံကျေးဇူးကြောင့်ခုနှစ်နှစ်ခုနှစ်လလွယ်ထားပြီးမှခုနှစ်ရက်ဒုက္ခခံပြီးဖွာရတဲ့သားဘယ်သူလဲဆိုတော့ရှင်သီဝလိ ဘုန်းကြီးကလှလှပါပြောပေါ်များရမှာတော့ဣတတဲ့ရတဲ့ရှင်ဒီဝလိသူ့ဖွာတယ်။ဒါနဲ့အဲ့ဒီကလေးဖွာပြီးတဲ့အခါကျတော့သူ့ကိုလူတွေကမေးကြတယ်။ဘယ်နဲ့တော့သုတ်ဘဝသားနောက်များသာသမီများဖွာခြင်းစိတ်ရှိသေးလားဆိုအမဲ10ရောက်ရ10ရောက်တော့ဖွာခြင်းသေးတယ်။ဒုက္ခဒုက္ခမထင်တာ ခဏခဏလလွယ်ထားပြီးတော့ခொနည်းပတ်လုံးဆင်းရဲခံစားနေရတာအဲ့ဒါကိုဒုက္ခမတင်နေတာဘာကြောင့်လဲဆိုလောဘကြောင့်ဘာလောဘလဲသာသမီပေါ်ရှိခင် နှစ်သက်တမ်းမဲ့တဲ့လောဘအဲ့ဒီလောဘကြောင့်အဲ့တော့ဖယားသမီးတော်ဆိုပြီးတော့အဲ့ဒီလောဘရဲ့ဒုက္ခကိုမမြင်တာဆိုတော့ဒါတော့အပြစ်တင်စရာကောင်းအမှန်တရားကြီးမားတာလောဘကြောင့်ဖြစ်တဲ့ဆင်းရဲဒါတော့အဲ့ဒါလို့ သက်ရှိပေါ်မှာ တွေ့တာတတ်မဲ့တဲ့လောဘတွေနေပါသွားစေရင်ငြိမ့်သွားခြင်းရင်နေပါသွားစေခြင်းရင်ဆိုလို့ရှိရင်တော့အခုနပြောတဲ့အတုပသဘောယွန်းစပယ်သဘောကိုဆင်ញံနှလုံးသွင်းပါတဲ့ငြိမ့်သွားစေခြင်းနဲ့ဆိုလို့ရှိရင်တော့ဝိပဿနာတရားကိုအဆက်မပြတ်ကြူးကြူးဆဆအထုတ်ပါငြိမ့်သွားစေခြင်းနဲ့ဆိုရင်ဒါ ယုံမွယ်တင်စေပွားလျက်နေပွားလျက်နေဆိုတာအတုပဘာဝနာပွားပါဟိုကတော့ယုံမွယ်တင်စေဆိုတာကတော့မတက်မတက်ယုံစပွဲပွဲလို့ဆင်ញင်နှလုံးသွင်းရုံမျှပဲတာမန်လေးပဲဒါကတော့သေသေးချာချာအတုပအကောင်သို့မဟုတ်အတုပမတက်မတက်ယွန်စပွဲအနေနဲ့ထိုင်းပြီးဆင်ញင်နှလုံးသွင်းပြီးထက်ခါထက်ကမိမိသဏ္ဍာန်မှာယွန်စပွဲသဘောထင်းလာအောင်ဇံရလာအောင်နှလုံးသွင်းတာ အဲ့ဒါလို့ဆိုလို့ရှိရင်လောဘရှိပါဦးမလားမရှိတော့ဘူးဒါလောဘပဲတဲ့နည်းတယ်ယွံမွယ်တင်စေပွားလျက်နေအိန္ဒြေဆောင်စည်းရာမျက်စိနာနာရှာကိုစိတ်အိန္ဒြေ6ပါးတကား6ပေါက်ကိုတတိနဲ့ပိတ်ပါတဲ့တတိနဲ့ဆောင်စည်းပိတ်ဆိုထားပါတဲ့အဲ့ဒါလို့ဆိုလို့ရှိရင်လေလောဘအာနယ်တဲ့တုံးမှမဟုတ်ဘူးငြိမ့်တယ်ဘယ်လိုလဲဆိုတော့ တတ်မဲ့စရာခင်မင်းစရာအာယုံမြင်ပြီဆိုရင်မြင်နေမြင်နေရှုမိမိတွေ့တာတတ်မဲ့တဲ့အပန်ကြားတယ်ဆိုလို့ရှိရင် ကြားတယ်ကြားတယ်ရှုမိမိသဘောကြားတဲ့အနနာနဲ့မှုတယ်ဆိုလို့ရှိရင်မှုတယ်မှုတယ်နာနဲ့နာနဲ့ရှုထို့အတူမိမိသဘောကျတဲ့အစားတော့စားရပြီဆိုလို့ချင်းစားတယ်စားတယ်ချိုတယ်ချိုတယ်ချင်းတယ်ချင်းတယ်ရှုမိမိသဘောကျတဲ့နူးညံ့တဲ့အထေးအတွေ့ကိုထိတွေ့ရပြီဆိုလို့ရှိရင်လည်းပဲနူးညံ့တယ်နူးညံ့တဲ့အစာရည်ဒီဖြင့်ရှု မိမိသဘောကျတဲ့အရာကိုကြံမိတွေးမိစဉ်းစားမိပြီဆိုလို့ရှိရင်လည်းပဲကြံနေကြံနေတွေးတယ်တွေးတယ်စဉ်းစားတယ်စဉ်းစားတယ်နဲ့အဲဒါလို့ရှုမှတ်မှုမလွတ်ရအောင်မြင်နိုင်ကြတိုင်းနားနိုင်စားတိုင်းထိတိုင်းသိတိုင်းကြံတွေးတိုင်းမပြတ်မလားရှုပြီဆိုလို့ရှိရင်တော့အဲ့ဒီရှုမှတ်မိတဲ့ရှုမှတ်မိတဲ့အချိန်တိုင်းအချိန်တိုင်းမှာဒီလောဘဝင်နိုင်မှာမလားဝင်နိုင်ဘူးအဲဒါလို့မျက်စိနာနာရှာကိုယ်စိတ်အိန္ဒြေ6ပါးတကား6ပါးကိုရှုမှတ်မှုတတိနဲ့ ပိတ်ဆို့ခြင်းအပြင်လည်းပဲတဲ့လောဘကိုပယ်ပါတဲ့မပယ်နိုင်ဘူးလားပယ်နိုင်နိုင်အမှန်တန်သေးကြတဲ့သို့တော့လက်ကျင်ထားရတယ်မလက်ကျင်ရင်တော့မပယ်နိုင်ဘူးဟုတ်လားလက်ကျင်မထားဘဲနဲ့အခိုက်ကြုံလာပြီဆိုတဲ့အခါကျမှ ပေါ်လာတဲ့အာယုံကြုံလာပြီတတ်မဲ့စရာအာယုံကြုံလာပြီဆိုတော့မှတတ်မဲ့တဲ့တတ်မဲ့တဲ့နဲ့ထရှုမှတ်လို့မရှုမှတ်တတ်ဘူးဟုတ်ကဲ့လား လေ့ကျင့်ထားတာတောင်တစ်ခါတစ်ခါမိတ်မေ့သွားသေးတယ်မဟုတ်လားမိတ်သွားတယ်တစ်ခါတစ်ခါမနိုင်ဘူးအဲ့လိုဖြစ်တာဒါကြောင့်လေ့ကျင့်ထားရတယ်ဒါအိန္ဒြေစောင့်စည်းတာတဲ့ယွန်မွယ်ထင်းစေပွားလျက်နေအိန္ဒြေစောင့်စည်းရာတစ်ခေါက်နှစ်ခေါက်ဆိုရမယ်ဆိုယွန်မွယ်ထင်းစေပွားလျက်နေအိန္ဒြေစောင့်စည်းရာသို့ ဇနေမတ္တိညုတာတဲ့အစာအသောက်မှာအတိုင်းရှည်ကိုသိပါတဲ့အစာအသောက်အတိုင်းရှည်သိဆိုတာဒါကအစာအသောက်ပေါ်မှာ တွေ့တာတတ်မဲ့တဲ့လောဘကိုနည်းအောင်လုပ်တာပေါ့အစာအသောက်အတိုင်းရှည်သိပါဆိုတာမသိတော့တဲ့အစာမစားနဲ့သိတော့တဲ့အစာပင်ဖြစ်တော့လည်းပဲညအောင်လွန်အောင်မစားနဲ့လျှော့စားဒါပြောတာဒီနေရာမှာကျမ်းဂန်ကလျှော့စားခြင်းအပြင်အစာလည်းကြည်လွယ်တယ်ထိနာမိတ်တာလည်းပဲ မဝင်နိုင်တဲ့အတွက်မိမိတရားကိုမိမိစိတ်ရှင်းရှင်းကြည်ကြည်လင်လင်နဲ့ရှုမှတ်ပွားများအားထုတ်နိုင်လို့မလို့တရားတုတ်တတ်တယ်တဲ့အဲ့လိုဆိုပြီးတော့အကျဉ်သာရိပုတ္တရာရဲ့နီးကိုဒီမှာထည့်ပြထားတယ်အရှင်သာရိပုတ္တရာစာနီးတယ်သတ္တာရောပင်စအာလောဘေအဘုဒ္ဓဝါဥဒကံပိဝေ သတ္တရောပိစအလောပိတိလုံငါလုတ်တို့ကိုအဘုဒ္ဓဝါမစားပဲလျှော့ထားပြီးတော့ဥဒကံပိဝေရေကိုသာတောက်ရဤတဲ့ဘိုက်ပြအောင်မစားနဲ့တဲ့လေးလုံငါလုတ်လျှော့စားတဲ့လေးလုံငါလုတ်လျှော့စားလို့ရှိရင်တဲ့ဘိုက်ထဲမှာနည်းနည်းတော့ခြောင်နေလိမ့်မယ်တဲ့အဲ့ဒီခြောင်နေတာလေးတင်းစေခြင်းနဲ့ဆိုလို့ရှိရင်တော့တဲ့ဘာလို့ရမလဲဆိုတော့ ရေတောက်လိုက်တဲ့ရေနဲ့ဖြည့်လိုက်တယ်ဟောရေနဲ့ဖြည့်လိုက်တဲ့အခါကျတော့အထက်မှာအစီအစိမ့်ဖြစ်တဲ့အစာအတော့တောင်မှပဲအစီအစိမ့်နေပြဲမကုန်ဘူးလားပြဲကုန်တဲ့အခါကျတော့ထမင်းစိတ်တဲအောင်မလားအဲအဲ့တော့ထိနာမိတာဝင်မမလားဝင်ဘူးအဲ့ဒီတိုင်းလောက်ပါတဲ့သိကောင်းလားစားတော့တိုင်းရှည်မိတ်ကောင်းစေပြောလေတဲ့နေရောသား မိကောင်းဆွေကောင်းပေါင်းပါတဲ့ဘယ်လိုမိကောင်းဆွေကောင်းလဲဆိုလိုချင်တတ်မဲ့နှစ်သက်တွေ့တာမှုလောဘများနေတဲ့ပုဂ္ဂိုလ်ဟာဘယ်လိုပုဂ္ဂိုလ်မျိုးဘယ်လိုမိကောင်းဆွေကောင်းကိုမြှဝဲသိကြရမလဲလို့ဆိုတော့လောဘရဲ့အပြစ်ကို ပြောတတ်တဲ့ပုဂ္ဂိုလ်မတည့်မနဲ့မတည့်မတည့်ယွန်းစပွဲသဘောတွေကိုစင်ញနှလုံးသွင်းတတ်တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်အဲ့ဓာတွေကိုပြောပြတတ်တဲ့ပုဂ္ဂိုလ်ဒီလိုမိကိုမိကောင်းဆွေကောင်းမျိုးပြောပေါင်းပါတဲ့ဒီလိုမဟုတ်ဘဲနဲ့လူကျင်တတ်မဲ့နှစ်သက်တွေ့တာတတ်တဲ့ပုဂ္ဂိုလ်ဟာ အာကိုသားကိုပဲချီးမွမ်းပြောဆိုပြီးတသားသာလုံနေတဲ့ပုဂ္ဂိုလ်ကိုသမီးပဲချီးမွမ်းပြောဆိုပြီးတသားသာလုံနေတဲ့ပုဂ္ဂိုလ်ကိုရှိမဲ့ကိုရှိတဲ့ကားလေးအကြောင်းပဲပြောနေတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်သွားပြီးတော့စီကမဲ့ဆိုဘယ်နဲ့နေမလဲအဲလောဘပါမလားပွားမလားလောဘပွားတော့ဆင်းရဲများမိဟုတ်ကဲ့လားအဲ့ဒါလိုပုဂ္ဂိုလ်ဘယ်တော့မှမหนีဝဲမစီကပ်ပါနဲ့တဲ့မိကောင်းစေပြောလေတင်လျောသာ တင့်လျော်တာတင့်လျော်တဲ့စကားပြောစရာလောဘလူကျင်တတ်မဲ့နှစ်သက်တွေ့တာတဲ့စိတ်များတဲ့ပုဂ္ဂိုလ်ကတော့သူ့အတွက်တင့်လျော်တဲ့စကားကတော့ဘာစကားလဲဆိုတော့အတုပစကားတဲ့အတုပစကားဆိုတာမနစ်မနဲ့မဖွဲမရတဲ့စကားကြီးပဲမယွန်းယွန်းစပွဲဖြစ်နေတဲ့စကားအဲ့ဒီစကားပဲပြောရမယ်တဲ့တက်မဲ့အကြောင်းပြောလည်းပဲတင်မတဲ့ယွန်းစပွဲအကြောင်းတွေပဲပြောရမယ်တက်ရှိအကြောင်းပြောလည်းမတင်မတဲ့ယွန်းစပွဲအကြောင်းတွေပဲပြောရမယ်ဒီလိုဆိုလို့ရှိရင်သူ့လောဘတစ်ဖြည်းဖြည်းနည်းမသွားဘူးလား အဲ့ဒါပြောတာအဲ့ဒီလောဘကိုတို့တို့ကာမိဆန္ဒလို့ပြောကြကာမဆန္ဒကာမလိုလားကာမနှစ်တတ်မဲ့တာဆန္ဒလိုလားတာကာမဆန္ဒတတ်မဲ့တာလိုလားတာလိုလားတတ်မဲ့တာလောဘဆိုစားတော့တိုင်းရှိမိတ်ကောင်းစေပြောလေတဲ့လျော်သာဆို 6ဝအထကထာ6ဝအထကထာဆို ပေးတဲ့နီး6နီးပါတယ်အဋ္ဌကထာဆိုတော့လည်းပဲဒီအဋ္ဌကထာဒီကမြတ်စွာဘုရားလက်ထက်ကမြတ်စွာဘုရားဟိုနာနဲ့နဲ့ဒီနာနဲ့နဲ့ ဟောခဲ့တဲ့တရားတွေကိုပြန်စုဆောင်းပြီးတော့အဲ့ဒါတွေကိုသက်ဆိုင်ရာသက်ဆိုင်ရာတရားဖွင့်နေနဲ့စီစဉ်ထားတာအဲ့ဒါတွေကိုပကိဏကဒေသနာခေါ်တယ်ဒါတွေကိုပဲအထကထာလို့ပြန်ခေါ်ရတာဒါကြောင့်အထကထာကပြတယ်ဆိုပေတယ်လို့မြတ်စွာဘုရားရဲ့စကားပဲ6နီးနော်အင်္ဂုတ်တုအထကထာနိဝရဏဝဲအဖွင့်မှာဒါပါတယ်နံပါတ်1ယွန်းစပွဲမတည်မတည်လို့ဆင်ញနှလုံးတွင်း နံပါတ်1ဘာလုပ်ရမလဲအတုပဘာဝနာပွားများနော်နံပါတ်3မြင်နိုင်ကြတိုင်းနားနိုင်စားတိုင်းထီတိုင်းဒီတိုင်းကြံတွေ့တိုင်းရှုမှဟုတ်ကဲ့လားနံပါတ်4အစားအသောက်မှာအတိုင်းရည်တိစားနံပါတ်5မိကောင်းဆွေကောင်းနဲ့ပေါင်းနံပါတ်6သင်လျော်တဲ့လောဘမဖြစ်စေမဲ့သင်လျော်တဲ့စကားကိုပဲပြောပါတဲ့အဲ့ဒါ လောဘကိုပယ်တတ်နိုင်တဲ့အကြောင်း6ပါးတဲ့။အော်ဆောင်းပုတ်ကလေးပြန်ပြီးဆိုလိုက်စမ်းမအောင်။ကြောင်းကျိုးတစ်ခေါက်ကြောင်းကျိုးမမြင် ပြီအဲဒါကြောင့်ဘုန်းကြီးတို့တရားနာပရိသတ်ဟာကိလေသာ16ပါးမှာအပါအဝင်ဖြစ်တဲ့အဘိဓါဝိ